ယနေ့သာသနာတော်တက္ကရာ2555ခုနှစ်လူတို့ဟောဟာကောဇာတက္ကရာ1383ခုနှစ်ဝိဟိမန္တဆောင်းလာရာတိသောမုံလာကွယ်နေယနေ့ရှင်မင်းဝန်သာသနာရိပ်တာတို့ ဓမ္မတဝနာကုသိုလ်ဒုလာရောက်စီပူကြတဲ့ဓမ္မမမကတရားလူလာကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကဓမ္မပဒအထကထာမှာလာတဲ့အညတရယမနာဟုကုသိုလ်အမြတ်ယူတတ်ပါစေဆိုတဲ့ဒီအညီလေးနဲ့ဘုန်းကြီးတို့ရှင်မင်းဝန်ဓမ္မမိသားစုများကို ဓမ္မဒါနတရားအလှူပေးလူမှာဖြစ်ပါတယ်ကုသိုလ်အမြတ်ယူတတ်ပါစေတဲ့ဗာတရားတော်လေဒီဘုန်းကြီးတို့ရှင်မေဟောဓမ္မမိသားစုများမိမိတို့တနေ့တာတနေ့တာအချိန်လေးကုန်ဆုံးသွားတဲ့ထေကမိမိတို့ရနိုင်သမျှဘုရားဘာသာဝင်များပြီးပြီးကုသိုလ်အမြတ်ကိုရအောင်ယူတတ်ဖို့လိုအပ်တယ် မိမိအိမ်မှာနေတဲ့ခါမှာလည်းမိမိအိမ်မှာနေတဲ့အချိန်ကျောင်းရောက်တဲ့ခါမှာလည်းကျောင်းဖျား ရောက်တဲ့ခါမှာလည်းဖျားယခုလိုတရားရိပ်တာရောက်တဲ့အခါမှာလည်းပဲတရားရိပ်တာရောက်တဲ့အချိန်ကုသိုလ်အမြတ်တွေယူတတ်ဖို့လိုတယ်ဝတ္ထုကျင်းငွေကုန်ကြမှာကုသိုလ်ရတာမဟုတ်ဘူး ဝတ္ထုချင်းငွေတွေကုန်ကြပြီးတော့လူတန်းမှပေးကမ်းမှသွန်ကျဲမှကုသိုလ်ရတာမဟုတ်ဘူးရိတ်တံရောက်တဲ့အချိန်မှာမိမိယူတတ်မယ်ဆိုရင်ကုသိုလ်ရအများကြီးယူလို့ရဒါကြောင့်ရှင်မင်းဝတ္တမမိသားစုများကိုကုသိုလ်အမြတ်တွေများများရစေခြင်းလို့ကုသိုလ်အမြတ်ယူတတ်ပါစေဆိုတဲ့ဒီတရားတော်ကိုဘုန်းကြီးဓမ္မဒါနတရားအလှူပေးလူမှာပါ ဒီတရားတော်ကိုဘုရားရှင်ကိုတော်မြတ်ကြီးသာဝတိပြည်မွန်ဇေတဝန်ရွှေကျောင်းဂိမ်းအောင်မှွင့်လျော်ဇံပြောတော်မူစဉ်အချိန်ခါကာလမှာမထင်ရှားတဲ့ပုံနာတူကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟောတာအနုပုပ္ပေနာမေတာဝေထောကံထောကံခဏေခဏေကမ္မရောရဇတတေဝနေဓမေမလမထနော အနုပုပ္ပေနာမေတ္တာဝိထောကံထောကံခဏိခဏိကမ္မရောရဇတတိဝနိဒမေမလအတနောယမနောပုံနာယမနောပုံနာကြီးကမ္မရောရွှေပဒိန်တိတိရဇတတာရွှေငွေဤမလအငြိအကြီးကိုနိဗ္ဗာန်နိဒမေတာ နေဓမေဣဝံတုတ်တင် ရှင်းလင်းတကယ်သို့ရှုပရိန်တေဖြစ်တဲ့ပုဂ္ဂိုလ်ဟာမိမိရဲ့ရွှေလက်ဝတ်တန်စာများခတ်တော်မယ်ဆိုရင်ရွှေရဲ့အငြိအကျေးတွေကိုတုတ်တင်ရှင်းလင်းရလေကမ္မရောရွှေပရိန်တိတိရဇတတ္တ ရွှေငွေဤမလန်းအငြိအကြေကိုနေဓမေဤဝထုတ်ဆောင်တကဲ့သို့မေရာဝေအတိလိမ္မာဉာဏ်ပညာနှင့်ပြည့်စုံကြကုန်သောမျိုးကောင်းသာမျိုးကောင်းသမီးတို့သည်ခဏေခဏေခဏတိုင်းခဏတိုင်းကွာအခွင့်ရတိုင်းအခွင့်ရတိုင်းထောကံထောကံအနည်းငယ်နည်းငယ်မြတ်သောကုသလံကုသိုလ်ကိုကရောတော်ပြုသည်ဖြစ်၍ ထောကံထောကံနိငယ်နိငယ်မြသောကုသလံကုသိုလ်ကို ကရွန်တော်ပြုသည်ဖြစ်၍ဘနုပုဗ္ဗေနာစင်သက်ဖြင့်အတနောမိမိမလံယာကဒေါသမောဟအစရှိတဲ့ကိလေသာအငြိအချေတွေကိုနေဓမေထုဆောင်ရ၏။ရဟရှင်ကိုရောမြတ်ကြီးကပုံနာကြီးတဲ့ အဲ့ဒီမထင်ရှားတဲ့အမျိုးအမည်အချင်းမထင်ရှားတဲ့ပုံနာကိုမြတ်စွာဘုရားကရွှေပရင်သေးဟာရွှေရဲ့အညစ်အကြေးတွေလောကဒံစာရီပြုလုပ်တော့မယ်ဆိုပါရင်အဲ့ဒီအညစ်အကြေးတွေစင်ကြယ်အောင်ငရဲမိများနဲ့စားပြီးတော့ထုတ်ဆောင်တယ်လို့အတိလိမ္မာဉာဏ်ပညာနဲ့ပြည့်စုံကြတဲ့မျိုးကောင်းသားမျိုးကောင်းသမီးများဟာလည်းပဲ မိမိရဲ့တဏ္ဍာမှာရှားကဒေါသမောဟဆိုတဲ့အညစ်အကြေးတွေရှားကဆိုတဲ့အညစ်အကြေးတွေဒေါသဆိုတဲ့အညစ်အကြေးတွေမောဟမာနဆိုတဲ့အညစ်အကြေးတွေအဲဒီအညစ်အကြေးတွေကင်းစင်ဖို့ရာအတွက်အခွင့်ရတိုင်းအခွင့်ရတိုင်းအခါခွင့်တင့်တိုင်းတင့်တိုင်းပေါ့ထောကံထောကံအနည်းငယ်အနည်းငယ်မြတ်သောကုသလံကုသိုလ်ကိုကရုဏတော်ပြုလုပ်ပြီးတော့

ဒိဋ္ဌံမစ္ဆေရဆိုတဲ့အညစ်အကြေးတွေအဲ့ဒီအညစ်အကြေးတွေကိုကုသိုလ်ကောင်းမှုလေးကျူကျူကျူကျူပြုတ်ပြုတ်ပြီးတော့အဲ့ဒီအညစ်အကြေးတွေကိုထုတ်ပယ်ပြရတယ်လို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအမျိုးအမည်အားဖြင့်မထင်ရှားတဲ့ပုံလားကိုမြတ်စွာဘုရားဟောတယ်။ဘာကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဒီပုံလားကိုဟောတယ်လေဒီတရားကိုဘာကြောင့်ဟောတယ်လေဆိုတော့ အဲ့ဒီမတင်ရှားတဲ့ပုံနာမြတ်စွာဘုရားရှင်နဲ့တကွသံဃာတော်ရှင်မြတ်များကိုဖွင့်ရသူလူတန်းထားတဲ့ကြောင်းစရရေစက်ချပွဲကြီးအဲ့ဒီရေစက်ချပွဲကြီးမှာဆွမ်းမြဆက်ကလူတန်းပြီးတော့ဒီလိုဇယတဆောင် ကြောင်းတဆောင် ဖြစ်ဖို့သူလူတန်းတာဒီလိုဒီလိုကစပြီးလူတန်းခဲ့တယ်ဆိုတာလေးကိုသူမြတ်စွာဘုရားရှောက်တာ အဲ့တော့ဒီပုံနာကြီးရဲ့အကြောင်းလေးကိုပြောရလို့ရှိရင်တောကိရာဧကဒီဝတံပန်တောဝံနိခမိတ်တဝံဘေကုဏစီဝရပါရုပနထာမိဘေကုစီဝရပါတုပန္တိဩလောကင်တောအထာတိဧကဒီဝတံတနေ့တ၌ပစမနောပုံနာတိပါတော်ဝနန်းနဲ့စောစောကလျင်နိခမိတ်တဝံမိမိနေအိမ်မှထွက်၍ ဘေကုဏယဟတောတို့ဤစိဝရပါရုပနာဌာနေသင်္ကန်းယုံရာအယံ၌ဘုရားတို့သံဃာတော်ရှင်များများမနဲ့မြို့ရင်းရွာတွင်ဆောက်ခံကြွားတော်မယ်ဆိုရင်တောချောင်းနေမှာနေကြရတာဆိုတော့အဲ့ဒီမြို့ရွာအပေါက်ရောက်ပြီဆိုရင်တင့်တော်တဲ့နေရာလေးမှာ အဲ့ဒီမှာတပိတ်ကလေးကိုတဏှာရမှာခြာပြီးတော့အဲ့ဒီမှာသင်္ကန်းယုံရရင်ဘုန်းကြီးတို့အခုခေတ်မှာလို့မြို့ချောင်းရွာချောင်းမဟုတ်တော့တောချောင်းဘုန်းကြီးတို့လည်းပဲဒီတိုင်းပါပဲတောချောင်းနေမှာဘုန်းကြီးတို့သွားပြီးတော့နေထိုင်တဲ့အခါမျိုးမှာဆိုရင်မိမိတို့နေထိုင်ရာဖြစ်တဲ့ကျောင်းနဲ့ဝေးပါဘုန်းကြီးမိထင်လား တောင်ပုလူတရားရိပ်တာမှာတွားပြီးတော့တရားအားထုတ်စဉ်ခါကာလလာအဲဒီမှာပိဏပတ်တူတွေအနေအချင်းဆွမ်းဝတ်မပြတ်ဆွမ်းခံကြွဆွမ်းခံယွာနဲ့အဲ့ဒီကြောင်းနဲ့အင်မတန်ဝေးပါတယ်။နာနဲ့စောစောမနဲ့အာယုံတက်တဲ့အချိန်လေးမှာဘုန်းကြီးတို့မျက်နှာလေးတစ်ပြီးတော့သင်္ကန်းလေးခြုံသွားရဘုန်းကြီးသွားတဲ့အချိန်ကအခုလိုပြာသူတပူလေးဆောင်းသွင်းကြီး အဲ့ဒီချိန်မျိုးမှာခြုံသွားပြီးတော့တခါလဲချောင်းကနေအစိုးရထွက်သွားလိုက်တာဟိုရွာရောက်တဲ့အခါကလည်းကြောက်တော်တော်တောင်လင်းနေပြီအဲ့ဒီမှာလမ်းမှာဓမီလေးထိုးပြီးသွားကစင်းရိုးကြီးလေကွင်းကြီးဖြတ်ပြီးတော့သွားခဲ့ရမိုင်ပေါင်းများများပဲမိုင်ပေါင်း၄၅၆မိုင်လောက်သွားအဲ့ဒီကြတော့မှဆွမ်းခံရွာရောက်အဲ့ဒီဆွမ်းခံရွာရောက်ပြီဆိုတော့မှမိမိပန်လာတဲ့တပိတ်ကိုပေးမှချမ်း ချပြီးတော့ပေါ်လာအပေါ်ကခြုံလာတဲ့ခြုံတဲ့သင်္ကန်းကြီးကိုခေါက်ခေါက်ပြီးထွေးပေါ်မှာခဏတင်တင်ပြီးတော့ဘုန်းကြီးများသင်္ကန်းယုံကသင်္ကန်းယုံပြီးပြီဆိုမှစောစောကခြုံလာတဲ့သင်္ကန်းကြီးကိုပကုံးပေါ်တင်ခြုံလာတဲ့သင်္ကန်းကြီးကနှစ်ထပ်သင်္ကန်းကြီးအဲဒီမှာပကုံးပေါ်မှာတင်တပိတ်ကိုလွယ်ပြီးတော့အဲဒီမှာဆွမ်းခံရတယ်ဆွမ်းခံဝင်ရတယ်အခုဒီမှာမြတ်စွာဘုရားလက်ထက်ကယဟန်တော်များဒီတိုင်းပဲ အဲဒီမှာသင်္ကန်းများယုံတဲ့နေရာကိုအခုသာဝတိမြို့တွင်းမှာနေတဲ့ဒီအမျိုးအမည်အဖြစ်မတင်ရှားတဲ့ပုံနာအိမ်ကနေပြီးတော့သူ့အကြောင်းကိစ္စသူ့လုပ်ကိစ္စနဲ့သူထွက်လာတာပေါ့အဲဒီမှာသံဃာတော်များဆောခံကြွဖို့သင်္ကန်းယုံတဲ့နေရာဌာနလေးကိုသူမြင်နေအဲဒီနေရာရောက်တော့အဲဒီမှာသံဃာတော်များသင်္ကန်းယုံနေတာလေးကိုသူကြည့်ပြီးတော့နေတယ် အဲ့လိုသင်္ကန်းယုံနေတဲ့အခါကဏ္ဍကြတော့ဘေကုယံတော်တို့သည်သေဝရံသင်္ကန်းကို ပါရုပန်တေယုံတည်တို့ကိုဘောလောကင်တော်ကြည်လျင်အထတိကိရာယက်တည်၍နေတဲ့တန်ဃာတော်များသင်္ကန်းယုံတဲ့နေရာလေးကိုသူတဏှာကနေယက်ပြီးတော့ကြည်နေတယ်။အဲဒီလိုကြည်နေတဲ့ချိန်ကာကဏ္ဍဘာကိုတွေ့သွားတယ်လေဆိုတော့တံပန္နဌာနံထိုရ၌ဝိရုံလာတိနံရှိတော်မျက်ရှိသည်ဟောတိဖြစ်၏ သင်္ကန်းယုံနဲ့ပတ်ဝန်းကျင်မှာမြစ်တွေကရှည်နေတယ်။မြစ်တွေရှည်တဲ့အခါကျတော့ဘုန်းကြီးတို့ခုလိုဆောင်းတွင်းလိုကကလဆိုရင်အပေါ်ကနှင်းရည်တွေမရှိဘူးလားဗျာ။အဲ့ဒီမြစ်တွေပေါ်မှာနှင်းနေကြပြီးတော့နေတာ။အဲ့လိုနှင်းနေကြနေတဲ့အတွက်ကြောင့်မို့ဒါဒုက္ခ၌ကတ္တဘိက္ခုနောတပန်းတော်ယဟန်တော်ဤဇီဝရသင်္ကန်းကိုပါရုပန္တတယုံသည်ရှိတော် ဇေဝရကံတော်သင်္ကအနာပတိတိနေသူ မြေတို့၌ဘဝတင်တော်ထိခိုက်သည်ရှိတော်ဘုဒ္ဓဝဘိန်တို့ဤရှင်းနှင့်ပေါတို့ဖြင့်ဒေမိယတိစုစုလေ၏အဲဒီမှာမြက်ပင်တွေကရှင်နေတဲ့အခါကလည်းကြတော့ရဟန်းတော်လေးသင်္ကန်းယုံတဲ့အခါသင်္ကန်းလေးတွေကိုတခါလေလက်ကြော်လေးထိုးပြီးအပေါ်ကိုတင်တဲ့အခါလှုပ်သွားတဲ့သင်္ကန်းတွေက အဲဒီမှာမြက်နဲ့သွားပြီးတော့ထိတဲ့အခါကျတော့မြက်ပင်မှာစူစွတ်နေတဲ့နှင်းရည်ကိုနှင်းရည်ပေါက်တွေနဲ့ရဟန်းတော်လေးရဲ့သင်္ကန်းလေးမှာသွားပြီးတော့လူးပေးတာအဲဒီမှာသင်္ကန်းလေးကိုတခါလဲနှင်းရည်တွေစွတ်စူသွားတာကိုအဲဒီတခါလှမ်းပြီးတော့ပုံနှံမြင်လိုက်တာယမနောဣမဌာနံအပ္ပဟာရိတံအပ္ပိအပ္ပဟာရိအပ္ပဟာရိတံကာတောဝတ္တတိပိ ပုဏ္ဏတိဝေသေကုဒလအာဒါယခန္ဓဝါတဌာနတစ္ဆေတဝါခလမတလတတိတော်ဟောတိယမနောပုဏ္ဏတိဣမံဌာနံဤရကိုအပ္ပဟရိတံစိမ့်ရှင်သောမြင်မရှိသည်ကိုကာတုံပြုခြင်းငါဝတ္တတိသိဟူ၍သူရဲ့စိတ်ထဲမှာဩတန်ဃာတော်များသွားကံကြွလို့သင်္ကန်းယုံတဲ့နေရာလေးဟာမြက်တွေက ရှိတဲ့အခါကလည်းကြတော့မြေပေါ်မှာနှင်းရပေါက်ပြီးရှိနှင်းရပေါက်တွေနဲ့သင်္ကန်းတွေထိတိုက်တဲ့အခါကလည်းကြတော့သင်္ကန်းတွေမှာနှင်းရည်တွေရွှဲပြီးတော့နတ်ဘတ်တွေဆူရွှဲကုန်ပြီအဲ့ဒီမှာငါအဲ့ဒီနေရာလေးကိုမျက်မရှိအောင် ပြုလုပ်ရရင်ကောင်းမယ်စိတ်ထဲမှာမြစ်တွေကိုရှင်းဖို့ရတဲ့သူ့ရဲ့စိတ်ထဲမှာတရားတရားတွေဖြစ်လာဘာတွေဖြစ်လာတာလဲ။ မြစ်ကလေးတွေရှင်းပေးလို့တဲ့တဏ္ဍရာတွေဖြစ်လာဒါကြောင့်ကုဏဒီဝေတိတဖန်မို့တော့သောနေ့၌ကုရလံပေါတုကို အာဒါယယူ၍ကတ္တနံထိုးရဒုက္ခနဝသွား၍တစ်စစ်တဝါ၍ချော၍ကလမန္တလတတိတော်ကောင်းတဲ့တလင်းနှင့်သူသည်အဟောတိဖြစ်၏အဲဒီမှာပေါတုယူပြီးတော့နောက်ရရောက်တဲ့အခါကဏ္ဍကြတော့ယဟန်တော်များ ကြွမလာမီတဲ့ယဟန်တော်မြတ်ဆွမ်းကန်းကြွလာမမကြွလာမီအဲ့ဒီနေရာလေးကို အကုန်လုံးမြက်တွေကို ပေါက်ပြီးရှင်းလင်းတာအဲ့လိုမြောက်တဲ့မြက်တွေကိုပေါက်ပြီးရှင်းလင်းပြီးတော့အဲ့ဒီမှာတနေရာလေးကနေပြီးတော့သူဟာရက်ပြီးတော့ယဟန်တော်မြတ်သင်္ကန်းယုံနာကို ပြန်ပြီးတော့ကြည်နေပြန်နေအဲ့ဒီယဟန်တော်မြတ်သင်္ကန်းယုံတဲ့နေရာလေးကိုမိမိရှင်းလင်းပြီးတော့တခါပြန်ပြီးကြည့် ခုနဒီဝတတပံမိုးတောက်သောနိလေတန္တနာတို့ရတုကန္နဝါသွား၍ဘိက္ခုတို့ယဟန်တို့တို့ဤစေဝရသင်္ကာကိုပါရုပ္ပတိသူယုံကုန်သည်ရှိသောဧကတံတပံတို့ယဟန်ဤစေဝရကန္နသင်္ကာအနာသည်ဘူမိယံမြေ၌ပဋိတဝါကြာ၍သင်္ကန်းယုံတဲ့အခါကလည်းကြတော့တခတ်တရံသင်္ကန်းဆုံးကအောက်ကမြေကြီးနဲ့ထိသွားတာမြေကြီးနဲ့တိုက်သွားတာလည်းရှိတာပဲ အဲလိုမြေကြီးနဲ့ထိလို့မြေကြီးတိုက်သွားတဲ့အခါသင်္ကန်းမြေကြီးပေါ်ကျသွားတဲ့သင်္ကန်းလေးဟာဗန်သူမိမြေမှုန့်သည်ဘောဓမာနံလူပေတိကိုဒိဋ္ဌဝံမြင်၍အဲဒီမှာသူကမြဲတည်တော့ရှင်းထားခဲ့မြဲတည်ရှင်းထားခဲ့တဲ့အခါကဏ္ဍကြတော့မြေမှုန့်လေးကပွားအဲဒီမြေမှုန့်လေးတွေပွားနေတဲ့အခါကဏ္ဍကြတော့အဲဒီမှာသင်္ကန်းစုံလေးအောက်ကိုမြေကြီးပေါ်ကျသွားတယ်ဆိုရင်ပဲအဲဒီသင်္ကန်းကိုမြေမှုန့်လေးလူးသွား အဲ့လိုမြေမုံတွေလူသွားတဲ့အခါကာလကြတော့သူ့ရဲ့စိတ်ထဲမှာဩတန်ဃာတော်များဟိုမှာသင်္ကန်းမှာမြေမုံတွေလူကုန်ပြီအဲ့တော့မြေမုံတွေလူကုန်တဲ့အတွက်ကြောင့်မို့ငါဒီနေရာလေးမှာသဲပြူလေးညာခင်းထားရင်ကောင်းမယ်စောစောပိုင်းကသင်္ကန်းစွန်းကိုရေတွေစူတော့ကတော့ဖြင့်အဲ့ဒီမြက်ကလေးတွေရှင်းလိုက်မယ်မြက်ရှင်းလိုက်လို့မြက်တွေပြောင်သွားတော့အောက်ကဖုံမုံတွေရှိနေပြန်တော့သင်္ကန်းစွန်းကိုဖုံမုံတွေလူပေပြန်တော့ မခင်းမင်းဒီတဲပြူလေးခင်းမင်းစိတ်ထဲမှာအဲ့ဒီလိုတရားတရားဖြစ်ပြန်တယ်ဣဒာဤတန်ဃာတော်ရှင်မြတ်မြတ်သင်္ကန်းယုံရန်အရ၌ဝါလူကံတဲပြူကိုဟောကိရိတုံဟောကိရိတုံကျဲချန့်ခြင်းငါကျဲပြန့်ခြင်းငါဝတ္တတိအဟိဟူ၍စိတ်တတဝါကြံ၍ဝါလူကံတဲပြူကို အာဟရိတဝါဆောင်၍ဟောကိရိတွန်လောင်းလေ၏ တန်ဃာတော်များစွန့်ခံကြွမှု သင်္ကန်းယုံတဲ့အရက်ကလေးမှတခါလေတန်ဃာတော်များရဲ့သင်္ကန်းလေးခုံမုံလေးလူပေမှာစိုးရိမ်တဲ့အတွက်ကြောင့်မို့အဲဒီမှာသဲပြီးယူပြီးတော့ပုံပုံပြီးတော့တန်ဃာတော်များစွန့်ခံကြွမဲ့သင်္ကန်းယုံတဲ့နေရာလေးကိုအဲဒီမှာသဲပြူကြီးခင်းထားလိုက်တယ် အဲလိုတဲစုကြီးခင်ပြီးတော့နောက်ရရောက်တဲ့အခါကလည်းကြတော့တန်ဃာတော်ရှင်မြတ်ဒီသင်္ကန်းယုံတဲ့နေရာပါများလိုအပ်မလဲတရားတရားရှိတဲ့ပုဂ္ဂိုလ်ကြတော့ဒီတိုင်းဒါပြီးပြီးတာပဲဆိုတာမျိုးပြစ်မထားဘူးကြည့်ကိုလှုပ်ထားတဲ့အလုပ်ဟာလိုသေးသလားဒါဆိုရင်ပြည့်စုံပြီလားပြန်ကြည့်တာအဲဒီမှာအခုဒီမှာဒီပုံလားနောက်ရကြတော့လည်းပြန်ပြီးတော့ကြည့်တယ်ဧကတိဝတ္တတဏိတ္တ၌ဇံတော်ကြံတခက်ထံချင်းရှိသော အတဘောနေပူတိဟောတိဖြစ်၏သူသွားကြည့်တဲ့နေကြတော့အထက်ကနေတွေကလည်းပူနေတယ်အထက်ကနေပူတော့အောက်ကသဲပြူခင်းထားတယ်ဆိုတော့အောက်ကသဲကရောမပူဘူးလားသဲကလည်းအထက်ကလည်းပူ အောက်ကလည်းပူပေါ့အဲဒီလိုပူနေတဲ့အချိန်ကကံလာကြတော့တရာပိထိုကံ၌လည်းဇီဝရပါတုပန္ဌာနသင်္ကန်းယုံ၍နေကုန်သောဘိက္ခုဏယဟန်တို့တို့၏ ကတတောခန္ဓာကိုမှသေရီမုံဇံတေချွေတို့သည်သေရီမုံဇံတေချွေတို့သည်ဒေတဝါချွေတို့ယိုစည်းကုန်သည်ချွေယိုစည်းကုန်သည်ဒေတဝါမြင်၍ဤရာဤရနိုင်မယံငါသည်မန္တပံမန္တကိုကာရီတုံဆောက်လုပ်ခြင်းကဝတ္တတိသိ၏ဟုစိန်တေတဝါကြံ၍ဟောတန်ဃာတော်များ သင်္ကန်းယုံနေတဲ့နေရာဌာနမှာတေကူလေးခင်းထားပြန်တော့လေပဲသင်္ကန်းယုံတဲ့အချိန်ကာလမှာအပေါ်ကအရေးအဝါဒမရှိ အောက်ကလည်းတဲပြူခင်းတန်းတဲ့အတွက်ကြောင့်မို့အပေါ်ကလည်းပူအောက်ကလည်းပူပူတဲ့အချိန်ကာလကြတော့သင်္ကန်းယုံနေစဉ်အချိန်ကာလမှာခန္ဓာကိုယ်ကချွေးတွေယူစည်းပြီးတော့သင်္ကန်းမှာချွေးတွေလူပိနေတာကိုသူမြင်ရပြန်တယ်အဲလိုချွေးတွေယူစည်းပြီးတော့တန်ခါသင်္ကန်းတော်တွေကိုချွေးတွေ လူပေနေတာကိုမြင်တဲ့အခါကဏ္ဍကြတော့သူ့ရဲ့စိတ်ထဲမှာဒီနေရာလေးကိုမန္တကဏ္ဍဆောက်ရင်ကောင်းမယ်။ဘာဆောက်ရင်ကောင်းပါလဲ။ဒီမန္တကလေးဆောက်လိုက်ရင်အပေါ်ကအမိုးလေးနဲ့ဆောက်တတ်မယ်ဆိုရင်တန်ဃာတော်များအရေးအောက်မှာသင်္ကန်းယုံရတဲ့အတွင်းချမ်းချမ်းသာသာလေးသင်္ကန်းယုံပြီးတော့သုံးကံကြွနိုင်နေ။အဲ့ဒီလိုပေါ့။ဒေရေမௌဇ္ဇတေချွေးယူစည်းပြီးတို့ကိုဒိဋ္ဌဝါမြင်၍ဣဒံဤရ၌ မယံငါတိမန္တပမန္တကိုကာရီတောပြုလုပ်ခြင်းကဝတ္တတိတိသိဟူစဉ်တတော်ဟာပြန်၍မန္တပမန္တကိုကာရီတိဆောင်းလုပ်စေအဲ့ဒီမှာအင်္ဂါတော်များစွန့်ခံကြွမဲ့နေရာလေးကိုတခါလေမန္တကလေးဆောင်းလူပြန်နေရှင်တော်တန်ဃာတော်များရဲ့လူနေတဲ့နေရာလေးကိုလူတဲ့နေရာလေးလူတလူလူတလူလေးကြည့်ကြည့်ပြီးတော့လှူဒန်းသွားဘာတခုမှမအောင်လို့ဘူးပတ်စံလည်းမကုန်အောင် ရိတ်အာဝတလေးဖြစ်အောင်သိရကနာလေးဒီမိုးဒီနေ့မိုးဒီနေ့တိုင်းလေးနဲ့ဆောက်လုပ်ပြီးတော့အဲ့ဒီမှာသိရကလေးဒီမိုးသိရကလေးဒီစီးရင်လည်းမိုးပြီးတော့အဲ့ဒီမှာမန္တကလေးဆောက်လုပ်ပြီးတော့ထားတယ်အဲ့လိုမန္တကလေးဆောက်လုပ်ပြီးပြီဆိုရင်တော့ဩတန်ဃာတော်များဆောင်းတန်ကြွမယ်ဆိုပါရင်မိမိဆောက်လုပ်လူတန်းထားတဲ့မန္တအောက်ကနေသင်္ကန်းလေးယုံရတော့ အကျင့်အောက်ကနေသင်္ကန်းလေးယုံပြီးတော့နေရမယ်ဆိုပါရင်ချမ်းချမ်းသာသာသင်္ကန်းယုံနိုင်မယ်အဲလိုယုံနိုင်မယ်ဆိုပြီးတော့မိမိစိတ်ထဲမှာဝမ်းမြောက်ဝမ်းသာပီတိတွေဖြစ်နေတယ်အဲလိုပီတိဖြစ်ပြီးတော့နောက်ရတပံမိုးတောက်တဲ့ခါကဏ္ဍကြတော့ခုနဒီဝတိတပံမိုးတောက်တော့နေနိုင်ပါတော်ဝန်းနန်းတဲ့အခါ၌တင်လေဝတ္တံဝတ္တံကြီးစွာသောမူသည်ဝတ္တဝတိရွာသွန်းလေ၏ ဝတ္တလီဝတ္တလိကမိုးဒီမိုးပေါက်တို့သည်အဟောတိဖြစ်လေ။အဲဒီမှာနန်နဲ့လင်းပြီဆိုတာနဲ့တပြိုင်တည်းမိုးကရွာချကြီးစွာသောမိုးကြီးရွာချတော့မိုးတိမိုးပေါက်ဒီလည်းပဲချအဲလိုမိုးတိမိုးပေါက်တွေကြတဲ့အခါကဏ္ဍကြတော့ဩငါဆောက်လူတန်းထားတဲ့ဗန္ဒကနာလေးဘယ်လိုများနေပါလဲသံဃာတော်များသင်္ကန်းယုံတဲ့ခါမှာဘယ်လိုများနေပါလိမ့်မလဲမိုးမှာလုံမမလားဆိုပြီးတော့ အဲဒီမှာပုံနာကြီးကနေပြီးတော့တရာပိထိုကာ၌လည်းဗျမနောပုံနာပြီးဘိက္ခုယဟန်တို့တို့ကို ထီတော်ရက်လျက်သံလျင်ဘောလောကင်တော်ကြည်သိရှိသော တိန္ဒစီဝရကိမိုးရေသွတ်သောသင်္ကန်းရှိကုန်သောဘိက္ခုယဟန်တို့တို့ကိုဒိဋ္ဌဝံမြင်၍ဣဒ္ဓာဤအရာ၌မယံငါသည်သာလံဇယတကောင်ကိုကာရီတုံဆောက်လုပ်ခြင်းကဝတ္တတိ ဝတ္တတိတိသိဟူစိတ်တဝါကြံ၍စိတ်မှာကြံစီဖြစ်ပေါ်လာပြန်တယ်သူဆောက်ထားတဲ့မန္တကလေးကသိရွက်သိခဲကလေးကြီးမိုးပြီးတော့ဒီဆောက်လွန်တက်ကလေးကအခုမိုးရွာတဲ့အခါကျတော့မိုးရီကိုတော့ဖြင့်ဘယ်လိုမှမလုံးနေဘူးလေးကိုတော့ဖြင့်လုံကြုံပေမဲ့မိုးရွာတဲ့အခါမိုးမလုံးမိုးမလုံးတဲ့အခါကျတော့သင်္ကန်းယုံနေတဲ့တန်ဃာတော်ကြီးသင်္ကန်းတွေမိုးရီတွေစိုးစိုးပြီးတော့မိုးရီတွေရွှဲဆိုကုန်တယ် အဲလိုသင်္ကန်းတွေမိုးရည်တွေရွှဲဆိုးကုန်းတာကိုမြင်တဲ့အခါကဏ္ဍကြတော့မှငါဒီနေရာလုံးလုံးချုံချုံနဲ့ဇယတစောင်းလေးဆောက်လို့လူတန်းရရင်ကောင်းမယ်လို့အဲဒီလိုစိတ်ထဲမှာကြံစီဖြစ်ပြီးတော့သာလံသာလံဇယတစောင်းကိုကာရတဝါဆောက်လို့ပြီးစေ၍ဇယတစောင်းဆောက်လို့တယ်ဇယတစောင်းလေးဆောက်ပြီးဆိုတော့လည်းပဲကြည့်ရတာကြဲကြဲဝုန်းဝုန်းလေးနဲ့တူပါတယ် အဲဒီလိုဇယတစောင်းလေးဆောက်လို့ပြီးတဲ့အခါကာလကြတော့ဣဒဏီယခုခါကာလ၌ကာလမတလမယံဇယတစောင်းပူဇော်ခြင်းကိုဝါကြောင်းလို့ပူဇာပူဇော်ခြင်းကိုပရိသမိတိပြုအပ်ဝစိတ္တဝါကြံစီ၍ဘုရားပမုကံဖယံစာရှိသောဘိက္ခုတန်ခါယဟန်တန်ခါကိုနိမန်တ္တဝါဖိမန္တကပြု၍အတောသဇယအတွင်း၌၎င်း ဗဟိတာဇယဤအပြင်အပ၌၎င်းဘေကုယဟတော်တို့ကိုနိတိတံပိတဝါတရင်သုံးတော်မူစေ၍ဗတ္တကိစ္စဝတ္တနေသွမ်းဖုံပေးခြင်းသွမ်းဖုံပေးပြီးတော်ဆုံး၌အနုမောဒနာထယအနုမောဒနာ ပြုခြင်းကတတ္ထုမြတ်စွာဘုရားရှင်ပတ္တံတပိတ်ကိုခေတဝါယူ၍ဗန္တိဘုံတော်နေဝထွန်းလင်းတောက်ပါတော်မူပြီးသောမြတ်စွာဘုရား ဟံဖရာတပည့်တော်သည်ဘေကုဏယဟသံဃာတော်ရှင်မြတ်တို့၏စေဝရပါရုဒနာကာလီသင်္ကန်းယုံသောခါကာလ၌ဣမတမိဌာနေဤအယတနာ၌ဤယဣမတမိဌာနေဤယတနာ၌ထီတော်ရက်လည်းဟောတော်ကင်တော်ကြည်သည်ရှိတော်ဣတိစီတင်္ဆာဤမိဤမိသော အမှုကိုကာရမေတိကာရိမိတိဖြစ်စေအံ့ အာရိတောအသမပဋ္ဌာယအစ၍သဗ္ဗံလုံးစုံကုန်သောတံဘဝတိထိုအကြောင်းအရာကိုအာရောစီသည့်လျောက်ချလေ၏မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုအနုမောဒနာပြုဖို့ရာအတွက်ဆွမ်းပုံပေးခြင်းကိစ္စကြီးပြီဆိုတဲ့အခါကဏ္ဍကြတော့အဲဒီမှာအနုမောဒနာပြုဖို့အတွက်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုသူတီးစင်ရတစောင်းလေးဆောက်လုပ်ရခြင်းရဲ့ အကြောင်းအရာတွေကိုမြတ်စွာဘုရားလျှောက်တယ်။သူပထမဦးဆုံးဒီနေရာမှာတပိတော့ရောက်တဲ့အခါကာလယဟန်တော်ရှင်များများဆွမ်းခံကြွဖို့အတွက်သင်္ကန်းယုံနေတာကိုမြင်ရပါတယ်ဗျာ။အဲလိုသင်္ကန်းယုံနေစဉ်ချိန်ခါကာလမှာမြက်ပင်တွေကရှည်တဲ့အတွက်ကြောင့်မြက်ပင်ပေါ်မှာဆင်းရဲပေါက်တွေကျနေတယ်။ဒီကံမှာတန်ဃာတော်ရှင်များများရဲ့သင်္ကန်းတော်ကိုဆင်းနေရည်စွတ်ဆိုးပြီးတော့ဂုံတဲ့အတွက်ကြောင့် ဒီနေရာမှာတော့ပြင်ဒီသစ်ပင်လေးမရှိဘဲနဲ့ကောက်တဲ့တလင်းငယ်တို့ပြန်ပြူးနေမယ်ဆိုရင်ကောင်းမယ်ဆိုပြီးတော့တတိတော့အဲ့ဒီမြက်ပင်လေးကိုရှင်းလင်းပြီးတော့လူတန်းမာနေပထမမြက်ပင်လေးရှင်းပြီးတော့လူတန်းတာကုသိုလ်ကိုယူတတ်တဲ့ပုဂ္ဂိုလ်ကြတော့ကြည်လေဘာမှပတ်စံမကုန်ကဲသံဃာတော်များကြွတဲ့နေရာလေးကိုတလင်းလေးဖြစ်သွားအောင်ပြောင်းပြန်သွားအောင်တခါလဲရှင်းလင်းပေးတာကုသိုလ်ရသလားမရဘူးလားကုသိုလ်ရတယ် ခုဘုန်းကြီးတို့ယောဂီများအခုရိတ်တာကိုရောက်လာပြီရောက်လာတဲ့အချိန်ကာလမျိုးမှာဒီအတိုင်းဓမ္မယုံနဲ့ဝင်ထိုင်မနေပဲနဲ့ဘာလေးများလိုအပ်မလဲကဲလိုတဲ့နေရာလေးတောက်ရီကိုလေးတောက်ရီကိုလေးတွေငါတန်ရှင်းလိုက်မယ်ဆီကျော်လိုက်မယ်တောက်ရီကိုလေးရေမရှိဘူးဆိုတောက်ရီကိုလေးရေဖြည့်လိုက်မယ်သက်ဆံကုန်ရန်လိုသေးလားကုသိုလ် ရောမရဘူးလားကုသိုလ်ရတယ်ဘာမှပတ်စံမကုန် ကဲတပည့်စည်းလေးတွေ့မယ်ဆိုရင်တပည့်စည်းလေးယူပြီးတော့ခန္ဓာဓမ္မယုတ်ဈဉာဏ်လမ်းမှာဓမ္မယုတ်ပန်ဝန်တပည့်စည်းလေးလဲနိုင်မယ်ဆိုရင်ရောဝေယဝဆကုတုတွေမရဘူးလားရတယ်ကုတုယူတတ်ရင်ကုတုကရနေတာဒါကြောင်းရောက်တဲ့ခံမှာပဲဖြစ်စီဘုရားရောက်တဲ့ခံမှာပဲဖြစ်စီဒီလိုတရားရိပ်တာကြောင်းရောက်တဲ့ခံမှာပဲဖြစ်စီဘုန်းကြီးတို့ရှင်မင်းဝန်ဓမ္မမိသားစုများခုအတွက်အမြဲရအောင်ယူတတ်ဖို့မလိုအပ်ဘူးလား လိုအပ်တယ်တိချအမြတ်ရအောင်ယူအကုသိုလ်မယူနဲ့ကုသိုလ်ကိုယူအကုသိုလ်ဖြစ်မဲ့အရာဟူသမျှအလုံးရှောင်ကြည်လည်းမကြည်နဲ့ကြားလည်းနားလည်းမထောင်နဲ့အကုသိုလ်ဖြစ်မယ်ဆိုရင်ရှောင်ကုသိုလ်ဖြစ်မယ်ဆိုရင်အဲ့ဒီကုသိုလ်ဖြစ်မဲ့ဟာကိုကိုယ်အတွက်ရအောင်ယူကိုဟာနေ့စဉ်လေတရားအထုတ်နေတဲ့ယောဂီတွေလိုအချိန်ပြည့်အားလည်းမထုတ်နိုင်ဘူး အဲလိုအာမထုံးနိုင်လို့ဒီလိုတပတ်မှတရက်သတင်းလေးလေးရောက်တဲ့အချိန်လေးမှာအဲ့ဒီအချိန်လေးမှာကိုဟာအမြတ်ကိုရအောင်ယူမယ်ယူတတ်မယ်ဆိုရင်ယူလို့မရဘူးလားယူလို့ရတယ်အဲ့ဒါယူတတ်ဖို့ပဲလိုတယ်ယူတတ်ဖို့ပဲလိုတယ်ဘုန်းကြီးတို့ယောဂီများအခုဒီမှာဒီပြမနာပုံနာကြီးကိုကြည့်လိုက်ရဟန်းတော်များသင်္ကန်းယုံနေတာလေးကြည့်ပြီးတော့သူယူတတ်တာကုသိုလ်လေးယူတတ်တာ အဲတော့အဲ့ဒီမှာမျက်ပင်လေးတွေရှင်းပြီးတော့တမင်းတွေပြောင်းသွားပြန်တော့နောက်ရဲ့သံဃာတော်များသင်္ကန်းယုံတဲ့နေရာလေးကိုလာကြည့်ပြန်တယ်။အော်ငါတော့တလင်းလေးပြောင်းအောင်လုပ်ထားတယ်။သံဃာတော်များသင်္ကန်းယုံတဲ့ကဘာများလိုအောင်မလဲလာကြည့်တော့ဟောသင်္ကန်းစွန်းမှာသွားပြီးတော့ဖုံမုံနေလူပေတာမြင်တော့အေးဖုံနေမလူအောင်ငါတဲပြူလေးခင်းရင်ကောင်းပြီ။ဟောတဲပြူလေးတခါနဲ့ထမ်းပို့ပြီးတော့တဲပြူလေးတွေခင်းထားပြန်တယ်။ လက်ယူလေးခင်းထားတော့မြေပြင်လေးမှာတန်ပြီးတော့အဲ့ဒီပုံမှာသတင်းသုံးပြီးတော့သင်္ကန်းယုံရတဲ့ပုဂ္ဂိုလ်မှာဟောဖုံမုံနေလူသေးရလားမလူတော့အောင်အဲ့မှာအဲ့ဒီလိုဖုံပုံလေးတွေမလူတော့ဟောတဲယူလေးတွေပုံမှာသင်္ကန်းယုံသွားရတဲ့သံဃာတော်များရဲ့သင်္ကန်းလေးတက်ရတန်ရှင်းနေတော့မြင်ရတဲ့ခုတွေ့ရတဲ့ပုဂ္ဂိုလ်ကြီးကြီးညိုပွဲမဆောင်ဘူးလားကြီးညိုပွဲဆောင်ပါ ဟာသင်္ကန်းမှာမတတ်မရနဲ့နောက်ကတခါလဲရေတွေကလည်းစွန့်ပေါ်နေတယ်ပုံတွေကလည်းလူပေနေတယ်ဆိုရင်အဲဒီမှာမတတ်မရပုဂ္ဂိုလ်မြင်ရပြီဆိုရင်တခါတရံမှာကြီးညိုစိတ်တွေတောင်ပြောင်ပြောက်ပါတယ်အဲဒီမှာအဲဒီလိုညစ်ပေနေတာမပြောနဲ့သင်္ကန်းကိုတည်တည်တတ်တတ်ကလေးမယုံရင်မယမ်းရင်တောင်မှတရားတရားလေးကပြက်ပြက်သွားအဲသင်္ကန်းလေးကိုတည်တည်တတ်တတ်ဝွယုံသွားပြီးညီညီညာညာလေးဝွယုံသွားပြီဆိုရင်အဲဒီပုဂ္ဂိုလ်အဲဒီတန်ခါလေးမြင်ရဖူးတွေ့ရရင် စိတ်ထဲမှာကြီးညိုစိတ်တွေမဖြစ်ဘူးလားအဲ့ဒီလိုစိတ်ကလေးဖြစ်လာရင် ကုသိုလ်ရသလားမရဘူးလားကုသိုလ်အဲ့ဒီမှာပဲရနေပြီနောက်အခုတဲစုလေးတွေခင်းပြီးပြန်တော့ဟောဝမ်းမြောက်ဝမ်းသာလာကြည့်သူလာကြည့်တဲ့နေ့ကြမှာနေကလည်းပူလိုက်တာတခါနဲ့နေထွက်ပြီဆိုတာနဲ့ပူတော့ဟောအဲ့ဒီမှာဆုံးကကြဖို့သင်္ကန်းယုံနေတဲ့တန်ဃာတော်များခန္ဓာကိုယ်ကတခါလဲအောက်ကလည်းပူးသေးဆိုတော့အပေါ်ကလည်းပူး အဲဒီကမှချွေးတွေယူသိထွက်တဲ့ကမြင်ရတော့ဩဒီနေရာလေးရိတ်အာဝတာလေးဖြစ်အောင်ငမန်းတက်ကလေးထိုးပြီးလူရရင်ကောင်းမယ်ကဲတရားတရားတွေဆုပ်ယုပ်သွားတာလားတိုးတက်လာတာလားတိုးတက်လာကုသိုလ်ပြုဖို့ရာအတွက်တခါလေသူ့ရဲ့စိတ်ထဲမှာဖြစ်ဖြစ်နေတာကုသိုလ်စိတ်တွေအဲဒီလိုနဲ့အဲဒီမန်းတက်ကလေးလေးတိုင်းစဉ်လေးဆောက် အပေါ်ကနေပြီးတော့တိရွတ်တိခက်ကလေးတွေမိုးပါမှဒီခုခေတ်လိုဘုန်းကြီးတို့သွတ်တေးပါနေညာတွေမိုးတာပေါ့တိရွတ်တိခက်ကလေးတွေမိုးတာအဲလိုတိရွတ်တိခက်ကလေးမိုးပြီးတော့သံဃာတော်အရှင်မြတ်တွေတော့ဖြင့်ဒီတကအရေးအဝါသအောက်မှာသင်္ကန်းယုံရတဲ့အတွင်းဆန်းကျန်တာတာနဲ့သင်္ကန်းယုံရပြီ။ နေပူတဲ့အတွက်ကြောင့်မို့ချွေးတွေဆူရွှဲနေတာအခုချွေးတွေလူတရားမလိုတော့ဘူးဆိုပြီးတော့သွားပြီးတော့သံဃာတော်များသင်္ကန်းယုံမဲ့မိမန္တကနာလေးဆောက်လို့တူတန်းတဲ့နေရာလေးသွားပြီးတော့ဟောကြီးညိုပြန်တယ်။သွားပြီးကြီးညိုတဲ့အခါကလည်းကြတော့အဲ့ဒီနေ့ကျမှမိုးကရွာချလိုက်တော့သူဆောက်ထားတာလေးကဒီမှာလေးတိုင်းအစဉ်လေးပုံမှာတိရွတ်တိခိတ်လေးတွေမိုးထားတာဆိုတော့မိုးရွာလို့မိုးလုံမမလား။ မိုးမလုံတဲ့အခါကျတော့သင်္ကန်းယုံနေတဲ့သံဃာတော်များသင်္ကန်းတွေကိုမိုးရည်တွေတခါလဲဆူဆူပြီးတော့သင်္ကန်းတွေဆူရွှဲကုန်အဲဒီလိုသင်္ကန်းတွေဆူရွှဲကုန်တာမြင်တော့မှဩငါဒီနေရာလေးဒီစင်ရတစောင်းလေးဆောက်လို့လူတန်းရင်ကောင်းမယ်ကဲတကယ်ရောအဲ့ဒီနေရာလေးလိုအပ်သလားမလိုအပ်ဘူးလားကဲလိုအပ်နေတာလေးကိုလိုတာလေးဖြည့်လူသွားတာကြည့်သူကသူလိုတာလေးကိုဖြည့်ဖြည့်သွားတာ တစ်ခုပြီးတစ်ခုပြန်စဉ်းစားကြည့်လိုတာလေးတွေဖြစ်ဖြစ်သွားတာတန်ဃာတော်များချမ်းသာအောင်ဘသူချမ်းသာအောင်လဲဒီတန်ဃာတော်များချမ်းသာအောင်အလူကံပုဂ္ဂိုလ်များချမ်းသာဖြစ်ဖြစ်ပြီးတော့လူဒန်းသွားတာအဲလိုဖြစ်ဖြစ်ပြီးတော့လူဒန်းတဲ့ပွဲကြီးမှာဆရာတကောင်ဆောက်လို့လူဒန်းပြီးတယ်ဆောက်လို့ပြီးတဲ့အခါကျတော့မှဘုရားမှုရှိတဲ့တန်ဃာတော်များပြင့်ဆွမ်းမြတ်ဆက်ကကြောင်းလွတ်ပူဇာကြောင်းရည်စေချပွဲကြီးကျင်းပတယ် အဲဒီမှာဘုရားမှုရှိတဲ့သံဃာတော်များပြင့်လို့တစောင်းဆရာတစ်ဆင်းမှမဆက်နေခက်ခါလိုက်ကြတော့ဆရာရဲ့အပြင်ပတ်မှအာလုံးပြည့်စင်ပြီးတော့သံဃာတော်ဘုရားမှုရှိတဲ့သံဃာတော်များဆွမ်းများဆက်ကလူတန်းလူတန်းပြီးတဲ့အခါကဏ္ဍကြတော့မှဒီဆရာတစောင်းလေးဆောက်လို့ရခြင်းရဲ့အကြောင်းဒီလိုဒီလိုကနေတပည့်တော်စခဲ့တယ်ဗျာအဲဒီလိုသဲမုံလေးတွေမြေမုံလေးတွေလူတဲ့အခါတဲကျူးလေးခင်ပြီးလူခဲ့တယ် အဲ့ဒီအခါမှာပေါ်ကနေပူတဲ့အခါကာလကြတော့တန်ဃာတော်များသင်္ကန်းယုံရတာပင်မတော်မူတဲ့ချွေလေးဆူရွှဲနေတယ်။သင်္ကန်းတော်တွေမှာချွေရွှဲနေတာတွေ့တဲ့အတွက်ကြောင့်တပည့်တော်အရှိတ်သေးရဖို့အတွက်မန္တကနာလေးတပည့်တော်ဆောက်လို့လူခဲ့တယ်။အဲ့လိုမန္တကနာလေးဆောက်လို့လူပြီးပြန်တော့လည်းပဲဒီသင်္ကန်းယုံရတဲ့ယဟန်တော်တွေစွန့်ခံကြွတဲ့အခါမှာဒီသင်္ကန်းယုံတဲ့နေရာလေးမှာအရေးအောက်မှာယုံရတဲ့အတွက်ချမ်းသာပါတယ်။ဒါပေမဲ့ မိုးရွာတဲ့အခါကလည်းကြတော့မိုးမလုံးဘူးဗျာအဲ့ဒီမှာတန်ဃာတော်များရဲ့သင်္ကန်းတွေမိုးရီတွေဆူရွှဲကုန်တယ်ဒါကြောင့်တပည့်တော်ဒီနေရာလေးကိုဒီမှာဇယတစောင်းလေးဆောက်လို့လူတန်းတဲ့အကြောင်းကိုဘုရားရှင်ကိုရောင်မြတ်ကြီးကိုအဲ့ဒီမှာပုံနာကသူလူတန်းတဲ့အကြောင်းအရာလေးကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုလျှောက်ထားတာအဲ့လိုလျှောက်ထားတဲ့အခါကလည်းကြတော့ဘုရားရှင်ကိုရောင်မြတ်ကြီးကတတ္တတ္တဝဇနသုတ်တဝံပြမနာ ပဏိတာနာမခဏိခဏိထောကံထောကံကုသလံကရွန်တံအနုပုပ္ပိနံအတနောအကုသလံအကုသလံမလန်နိဟရန္တိယေဝါတိသတ္တမြတ်စွာဘုရားရှင်ကိုရောမြတ်ကြီးသည်သတ္တထိုပုံနာဤဝဇနာစကားကိုတုတ်တော်ဟာကြားရ၍ယမနာပုံနာတဲ့ပဏိတာနာမပညာရှိတို့မြည်သည်ကား သဏိတနာမသိလိမ္မာဉာဏ်ပညာနှင့်ပြည့်စုံကြကုန်သောပုဂ္ဂိုလ်တို့ဒီကခဏိခဏိခဏတိုင်းခဏတိုင်းထောကံထောကံညီငယ်နှိငယ်ကြသောကုသလံကုသိုလ်ကိုကရွန်တံပြုကုန်လျက်အလိုပေါ်ပင်နာစင်အားဖြင့်အတ္တနောမိမိ၏အကုသလမလံအကုသိုလ်ဟူသောအငြိအကြီးကိုအကုသမလံယာကဒေါသမောဟမာနစရှိတဲ့အကုသိုလ်အငြိအကြီးကို နေရန်တိရေဝထုတ်ကုံထုတ်ဆောင်ရအကုန်ဒီသာလျင်ဒီဘုရားရှင်ကိုယ်တော်မြတ်ကြီးကပုံနာကြီးအသိဉာဏ်မှဉာဏ်ပညာရှိကြတဲ့ပုဂ္ဂိုလ်များတရားတရားနဲ့ပြည့်စုံကြတဲ့ပုဂ္ဂိုလ်များအဲဒီပုဂ္ဂိုလ်များမိမိရဲ့တဏ္ဍာမှာမကောင်းတဲ့အကုသိုလ်အငြိအကျေးတွေကိုကုသိုလ်ကောင်းမှုလေးကိုတခါတည်းခဏခဏအခွင့်ရတိုင်းအခွင့်ရတိုင်းခဏခဏ ကုသိုလ်ကောင်းမှုလေးပြုပြုပြီးတော့အဲ့ဒီအကုသိုလ်အငြိအကျေးတွေကိုဖယ်ရှင်းရတယ်။ဒီနည်းကုသိုလ်ကောင်းမှုလေးပြုနေတယ်၊လှူနေတယ်၊တန်းနေတယ်၊ပေးနေတယ်၊ကမ်းနေတယ်အဲ့ဒီအချိန်လေးမှာတခါအကုသိုလ်မဖြစ်ဘူး။အဲ့မှာကုသိုလ်စိတ်ကလေးဖြစ်နေတာအဲ့လိုကုသိုလ်လေးဖြစ်ဖြစ်ကုသိုလ်လေးကိုပြုပြုပြီးတော့အဲ့ဒီမကောင်းတဲ့အကုသိုလ်အငြိအကျေးတွေကိုဖယ်ရှင်းရတာ။အခုဒီနေ့ဘုန်းကြီးတို့ရှင်မင်းဝန်ဓမ္မရိပ်တာမှာရှင်မင်းဝန်သာသနာရိပ်တာမှာ မဟာသတိပဋ္ဌာန်ဝိပဿနာတရားတွေလာပြီးတော့ရှုပွားအားထုတ်နေတဲ့ယောဂီများမကောင်းမှုအကုသိုလ်အညစ်အကြေးတွေကိုဟောဒီရှုမှတ်မှုနဲ့တတိပဋ္ဌာန်ရှုမှတ်နည်းလေးနဲ့ရှုမှတ်ပြီးတော့ဒီယာကစားတဲ့ကိလေသာအညစ်အကြေးတွေကိုပယ်တတ်နေတာမလုပ်နေတာလေပယ်တတ်နေတာအခု၆ဓာတ်ကပေါ်သမျှအာယုန်တိုင်းကိုယောဂီပုဂ္ဂိုလ်များရှုနေတယ် ဣရိယာပု၄ပါးမှာလည်းပဲထိုင်တဲ့ဣရိယာပုလည်းလည်းရှုနေတယ်ရက်တဲ့ဣရိယာပုလည်းလည်းရှုနေတယ်သွားတဲ့ဣရိယာပုလည်းလည်းရှုနေတယ်လျှောင်းတဲ့ဣရိယာပုလည်းလည်းရှုနေတယ်ဒီဣရိယာပု၄ပါးမှာလည်းပဲဘယ်ဣရိယာပုနဲ့ပဲရှုရှုမြင်ကြိုက်မှာကြားကြိုက်မှာနာကြိုက်မှာစားကြိုက်မှာတွေ့ထိကြိုက်မှာစိတ်ကူးစဉ်းစားကြံစည်ကြိုက်မှာ အာယုံနဲ့ဓာရဆုံခိုက်ဆုံခိုက်ကလေးမှာတတိဥသိတဲ့စိတ်ကလေးနဲ့တတိကံပြီးတော့ရှုနေပွားနေအားထုတ်နေတဲ့အခါမှာဒီဘုန်းကြီးတို့ယောဂီများကံမေသန္တဗျာပါဒဌိနမိတ်တဥဒေသကုက္ကုသဝီကြီးကိစ္စဆိုတဲ့နိဝရဏတရားတွေဝင်ခွင့်ရသေးလားရှုမှတ်မှုမြဲနေတဲ့ပုဂ္ဂိုလ်။ဗာမြဲနေတဲ့ပုဂ္ဂိုလ်လဲ။ မရှုမှတ်ဘဲနဲ့ငုတ်တုတ်ထိုင်ပြီးငင်တွေးနေတဲ့ပုဂ္ဂိုလ်ကြတော့နိဝရဏကင်းမှမလားမကင်းဘူးရှုမှတ်မှုမြဲနေတဲ့ပုဂ္ဂိုလ်အာယုံမစိတ်လေးမိနေတယ်အခုယောဂီပုဂ္ဂိုလ်များကပင်နိုင်ထားပြီးတော့ဖောင်းအာယုံပင်အာယုံလေးကိုရှုနေတယ်အဲဒီဖောင်းအာယုံပင်အာယုံလေးပေါ်မှာရှုစိတ်ကလေးကပ်ပြီးတော့တည်နေတဲ့အချိန်ကာမိသန္တာနိဝရဏဝင်နိုင်သေးရဲ့လားပြာပါဒနိဝရဏဝင်နိုင်သေးရဲ့လား ဥဒိစ္စကုက္ကုစနိဝရဏတွေဝင်နိုင်သေးရဲ့လားအေးအဲ့ဒီလိုနိဝရဏတရားတွေဘယ်ကမှမဝင်နိုင်တော့ဘူးဌိနမိတ်တဆိုတဲ့နိဝရဏတရားတွေရောဝင်နိုင်သေးရဲ့လားယုံမှမှုဆိုတဲ့ဝိသိကိစ္စနိဝရဏတရားတွေရောဝင်နိုင်သေးရဲ့လားအာယုံမစိတ်ကလေးမိနေပြီဒီပေါ်မှာကောင်းနေစဉ်ကောင်းတဲ့အာယုံလေးပေါ်မှာမစိတ်ကလေးကတ်တည်သွားပိန်ကြသွားရင်ပိန်တဲ့အာယုံလေးပေါ်မှာမစိတ်ကလေးကတ်တည်သွား အဲ့ဒီပုံမှာမဆိတ်လေးကပ်တည်နေတဲ့အချိန်လေးမှာတင်ကန်လာတဲ့သဘောရော့ချသွားတဲ့သဘောတင်ကန်လာတဲ့သဘောရော့ချသွားတဲ့သဘောအဲ့ဒီသဘောလေးသိနေတဲ့အချိန်လေးမှာဘုန်းကြီးတို့လောဘဆိုတဲ့ကိလေသာတရားတွေဝင်ခွင့်ရသေးရဲ့လားဗျာကဲဒေါသမောဟမာနဆိုတဲ့ကိလေသာတရားတွေရော ဝင်နိုင်သေးရဲ့လားကဲကမ္မဝိတ္တဗျာပါဒဝိတ္တဝိညာဉ်တဝိတ္တဆိုတဲ့ဒီအကုသလဝိတ္တတွေရောဝင်ခွင့်ရသေးရဲ့လားလုံးဝကိုဝင်နိုင်တော့ဘုန်းကြီးတို့ယောဂီများ နည်းနည်းချင်းနည်းနည်းချင်းနဲ့ခွန်ကြီးတို့ဒီမှာ9မိနစ်လောက်ရှုမှတ်နိုင်ရင်9မိနစ်အဲ့ဒီအကုသို့ကိလေသာတွေအညစ်အကြေးတွေကင်းသလားမကင်းဘူးလားမိမိက10မိနစ်အာယုံမစိတ်လေးမိနေပြီဆို10မိနစ်အဲ့ဒီအညစ်အကြေးတွေမကင်းဘူးလားဗျာကဲမိနစ်30အာယုံမစိတ်မိနေပြီဆိုရင်မိနစ်30ဒီကိလေသာအညစ်အကြေးတွေမကင်းဘူးလားတဏှာကြီးရှုမှတ်နေတဲ့ပုဂ္ဂိုလ်ကတဏှာကြီးကင်းတယ်တည့်ရလုံး ဣရိယာပုတ်တိုင်းကိုမလွတ်အောင်တတိကပ်ပြီးရှုမှတ်နိုင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရေလုံးကိလေသာတွေဝင်ခွင့်ရသေးရဲ့လားဗျာမရတော့ဘူးခုဘုန်းကြီးတို့ယောဂီများအခုရှုမှတ်မှုလေးနဲ့တစ်ချက်မှတစ်ချက်ကိလေသာတွေငြိမ်သွားရင်တစ်ချက်မှတစ်ချက်ငြိမ်တစ်ချက်မှတစ်ချက်ငြိမ်နှစ်ချက်မှနှစ်ချက်ငြိမ်တယ်၅မိနစ်မှ၅မိနစ်ငြိမ်တယ်တဏှာကြီးရှုမှတ်ရင်တဏှာကြီးမငြိမ်ဘူးလားတရေလုံးအာယုံမသိမိနေအောင်ရှုမှတ်နိုင်ရင်တရေလုံးကိလေသာတွေမငြိမ်ဘူးလားဗျာ ကိလေသာတွေငြိမ့်သွားတာအဲဒီလိုကိုယောဂီပုဂ္ဂိုလ်ကဒီတိုင်းရှုမှတ်တိုင်းရှုမှတ်တိုင်းမှာကိလေသာတွေငြိမ့်သွားတာခုဘုန်းကြီးတို့ယောဂီများလည်းပဲဒီအကုသိုလ်တရားတွေမဝင်အောင်ဒီကိလေသာဆိုတဲ့အညစ်အကြေးတွေမဝင်အောင်မိမိတို့ဒီတတိပဌံရှုမှတ်နေနဲ့ရှုမှတ်နေနဲ့ရှင်မေဝဓမ္မမိသားစုများတရင်နေ့မှာရှင်မေဝသာသနာရေးတာကိုရောက်လာတယ်။ရောက်လာတဲ့အခါဘုန်းကြီးစောစောကဝေယဝဆကုသိုလ်တွေပြုလိုက်ယုံနဲ့ကုသိုလ်မြတ်တွေရတယ်ပြောလိုက်တယ် တကယ်ကုသိုလ်အမြတ်ကိုလိုချင်ရင်ရတဲ့အချိန်လေးမှာမိမိမှာတဏှာအချိန်ရရင်တဏှာရည်တရင်သီလဆောက်တည်တရားလေးနာနာပြီးတရားလေးတခါလေးရှုမှတ်ပွားများမပြန်လေးပဲနဲ့ငါအချိန်လေးကိုတော့ငါအိမ်မှာလည်းအလုံးရှိသေးဘူးအချိန်လေးရသေးတယ်အဲတော့ဒီအချိန်လေးကတရားလေးအားထုတ်လိုက်မယ်ဆိုရင်ဟောဝိပဿနာကုသိုလ်အမြတ်တွေမရဘူးလားယူတတ်တဲ့ပုဂ္ဂိုလ်ရမယူတတ်တဲ့ပုဂ္ဂိုလ်မရဘူး ယူတတ်မယ်ဆိုရင်ကို့မှာကုသိုလ်မြတ်တွေရအောင်ယူလို့ရနေတာအခြားပုဂ္ဂိုလ်တွေလိုအချိန်ပြည့်ရပောင်းများစွာဝင်ပြီးအားထုတ်မှမဟုတ်ပါဘူးမိမိရတဲ့ရေကလေးမှာရတဲ့အချိန်လေးကိုကိုယူတတ်ဖို့ပဲလိုအပ်တယ်။ဒါကြောင့်မို့ဒီကုသိုလ်အမြတ်ကလေးတွေကိုစောစောကပြောတဲ့ဝေယဝဆကုသိုလ်လေးလောက်နဲ့ကျင့်တတ်မနေနဲ့မိမိစွမ်းတဲ့နဲ့လူတန်းတဲ့ဒါနကုသိုလ်လေးလောက်နဲ့ကျင့်တတ်မနေနဲ့မိမိဒီကနေ့တန်ရတာတော့ဂရေသီလစောင့်တည်နိုင်ပြီဥပုသ်သီလရပြီဆိုပြီးတော့သီလကုသိုလ်လေးလောက်နဲ့ကျင့်တတ်မနေနဲ့ မြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးနဲ့တွေ့တဲ့အခါမှာဟောဒီဝိပဿနာဘာဝနာကုသိုလ်တွေလည်းရအောင်ယူတတ်ဖို့မလိုဘူးလားယူတတ်ရင်မရနိုင်ဘူးလားအခုဘုန်းကြီးတို့ဒီမှာဗြဟ္မဏပုံနာကြီးဟာကြည်သာသူကုသိုလ်လေးတွေယူတတ်တော့သူမှကုသိုလ်အမြတ်တွေရသလားမရဘူးလားအဲ့ဒီမှာမြတ်စွာဘုရားရှင်ကိုရှောက်တော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကပုံနာကြီးတဲ့

ယမနာပုံနာကြီးကမ္မာရောရွှေပတိတိတိရသတာတာရွှေငွေမလန်အငြိကြီးကို နေတမေဤဝထုတ်ဆောင်တကဲ့သို့နေတမေဤဝထုတ်ဆောင်တကဲ့သို့မေရာဝီအသိလိမ္မာဉာဏ်ပညာနှင့်ပြည့်စုံကြကုန်သောမျိုးကောင်းသာမျိုးကောင်းသမီးတို့သည်ခဏိခဏိခဏတိုင်းခဏတိုင်းဝါခွင့်ရတိုင်းအခွင့်ရတိုင်း တောကံထောကံအနိငယ်အနိငယ်များသောကုသလံကုသိုလ်ကိုကရောတော်ပြုသည်ဖြစ်၍အနုပုဗ္ဗေနအသင်သဖြင့်အတနောမိမိမလံယာကဒေါသမောဟမာနာစရှိတဲ့ကိလေသာအငြိအကြီးကိုမလံယာကဒေါသမောဟစရှိတဲ့အကုသိုလ်အငြိအကြီးကိုနေဓမေထုတ်ဆောင်ရာ၏ ဣတိဤသို့ဘဂဝါတို့ဘုန်းတော်တခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဩဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တတိဒီအဲ့ရဒါလေးကိုဘုန်းကြီးတို့ယောဂီများမှတ်သားလို့လည်းအောင် ဆောက်ဖို့လင်ကလေးဆိုမယ်ဆိုပြီးတရားသိမ့်တာပေါ့နော်တာဝတိမာ ဧတံကံဝံခံကြွရဝေသာဝတိမံထေတံကံဝံခံကြွရဝေသင်္ကန်းတော်တွင်နင်းစွမြင် မြေပြင်တန့်တန့်ပြူတော်ရင်သင်္ကန်းတော်တွင်နင်းမြင်မြေပြင်တန့်တန့်ပြူတော်ရင်ဟောတန်ဃာတော်တွေသင်္ကန်းယုံနေတဲ့အခါမှာသင်္ကန်းကိုနှင်းရည်တွေဆွတ်တာမြင်လိုက်တော့ဘာတွေလှုပ်လိုက်တယ် မြင်ခြင်းလေးကိုတခါတည်းမျက်ပင်နဲ့ရှင်းလင်းလိုက်တာဒီလိုပဲဘုန်းကြီးတို့ယောဂီများမိမိအိမ်မှာတန်ဃာတော်များဆွမ်းခံကြွဆုံးခံကြွရင်တနေရာလေးမှာအတားအဆီးတွေရှိနေမယ်ဆိုရင်အဲ့ဒီအတားအဆီးတွေသွားဖယ်လိုက်။တန်ဃာတော်များသွားတဲ့နေရာမှာဖြောင်းဖြောင်းဖြူဖြူလေးသွားရအောင်။တခြားအချို့နေရာတွေမှာအရန်တားလေးရှိနေရင်အဲ့ဒါလေးကိုဖယ်ရှင်းလိုက်။အမိုက်တရားတွေရှိနေရင်အဲ့ဒီနေရာလေးကိုဖယ်ရှင်းလိုက်။အဲ့လိုဖယ်ရှင်းလိုက်တဲ့အတွက်ကြောင့်ကိုယ်မှာကုသိုလ်မရဘူးလားညာ။ကျေဆိုလိုက်သင်္ကန်းတော်ဦး မြေမုံလူအထူးသေးပြုခင်းပြန်တယ်သင်္ကန်းတော်ဦးမြေမုံလူအထူးသေးပြုခင်းပြန်တယ်ဟောသင်္ကန်းယုံတဲ့အခါကျတော့မြေလေးတန်ရှင်းထားပြန်တော့မြေမုံတွေလူတော့ဘာတွေခင်းလိုက်ပြန်လဲ အေးတဲကျူလေးခင်းပြီးတော့ကုသိုလ်ယူလိုက်ပြန်တယ်နောက်တကသင်္ကန်းတော်မြတ်ရွှေဆိုလန့်မန္တကနာဆောက်ပြန်တယ်သင်္ကန်းတော်မြတ်ရွှေဆိုလန့်မန္တကနာဆောက်ပြန်တယ် သဲကျူလေးခင်းပြီးတော့လူတန်းလိုက်ပြန်တော့အပေါ်ကနေပူတဲ့ကအောက်ကသဲပူလဲဆိုတော့သံဃာတော်ရှင်မြတ်ဒီအပူအောက်ကလည်းပူအပေါ်ကလည်းပူဆိုတော့သင်္ကန်းယုံတဲ့ကပါတွေထွက်လာတယ်ခန္ဓာကိုယ်ကချွေးတွေထွက်တော့သင်္ကန်းတွေကတခါလေချွေးတွေဆူရွှဲလာပြန်အဲလိုချွေးချွေးတွေဆူရွှဲလာတဲ့အခါကလည်းကြတော့ဩမန္တကနာလေးငါတိရိတ်အဝတာလေးဆူလိုက်အောင်မရိတ်ကလေးဆူလိုက်အောင်မပါလေးဆူလိုက်အောင်မလေရိတ်ကလေးဆူလိုက်အောင်မ န်းကြီးတို့ယောဂီများဒီတန်ဃာတော်များချမ်းသာတာတွေ့လို့ဒီအရေးကြူတာလားဆင်းရဲတာတွေ့လို့အရေးကြူတာလားဆင်းရဲတာတွေ့လို့ဒုက္ခဖြစ်နေတာတွေ့လို့ဒါလေးတည်းရှိဒီနေ့ဘုန်းကြီးတို့ရှင်မင်းကိုဖိုးဖွားရေးတာကြီးတိဆောက်ဖို့ဆိုတာအဖိုးဖွားကြီးဆင်းရဲမှုကလွန်မြောက်အောင်ဘုန်းကြီးအရေးပေးတာဘာပေးတာလဲအေးဘုန်းကြီးရှင်မင်းကို ဖိုးဖွားရိတ်တာအဲ့ဒီအရိတ်ကိုလာခိုးသမျှဖိုးဖွားတွေကိုဘုန်းကြီးချမ်းသာအောင်ဆောင်ရမှာဒါပဲဘုန်းကြီးအရေးပေးသွားမှာအခုမြတ်စွာဘုရားရဲ့သာသနာမှာဒီဒီတကားသံဃာတော်များဆင်းရဲပြီးတော့တခါသင်္ကန်းယုံတဲ့နေရာပင်မဆင်းရဲနေတာကိုတွေ့တဲ့အတွက်ကြောင့်မို့ဒီစံနေပူတဲ့ခါမှာချွေးတွေယိုစီးနေတာတွေ့ရတော့ဆင်းရဲဆင်းရဲတဲ့အတွက်ကြောင့်အရေးကလေးမိုးပေးလိုက်ရလို့ရှိရင်ချမ်းသာမယ်ဆိုပြီးတော့အရေးကလေးမိုးပေးလိုက်တာ အဲဒီလိုမန္တကနာလေးဆောက်လို့လူတန်းနေအဲဒီအရင်အောင်မှာသင်္ကန်းယုံရတော့မချမ်းသာဘူးလားဗျာဒီနောက်တစ်ခါသင်္ကန်းတော်မြတ်မိုးဆိုလန့်ဇယတဆောင်ဆောက်ပြန်တယ်သင်္ကန်းတော်မြတ်မိုးဆိုလန့် သဇင်တရားတစောင်းဆောက်ပြန်တယ်ကဲဒီမှာမန္တကလေးထိုးထားတော့မိုးရွာတဲ့အခါကျတော့ပြည့်ရွက်တိခက်ကလေးမိုးယုံဆိုတော့မိုးလုံမမလားကဲမိုးမလုံတဲ့နေရာနေရရင်လူပဲဖြစ်ဖြစ်ရဟန်းပဲဖြစ်ဖြစ်ချမ်းသာမလားဆင်းရဲမလားမိုးမလုံဘူးဆိုရင်တော့ဆင်းရဲပြီးနေရတဲ့ဟာအိမ်မှာနေရတဲ့လူလည်းဆင်းရဲတာပဲကြောက်မှနေရတဲ့ဘုံကြီးလည်းဆင်းရဲတာဘာကြောင့်လဲ မိုးမလုံလို့မိုးမလုံဘူးဆိုမှတော့မိုးရေတွေဆူရွှဲပဲနေရမယ်ဆိုရင်အင်တန်ဆင်းရဲအဲကြောင့်မို့အဲ့ဒီဆင်းရဲကလွန်မြောက်အောင်ကုကြည်တန်းဒီပုံနာငါတို့ဖြင့်ဒီနေရာလေးဆင်းရဲတစ်ဆောင်ဆောက်လို့လူမတကယ်မိုးလေလုံတော့မယ်ဓမ္မတန်ဃာတော်များချမ်းသာဒါကြောင့်ဘုန်းကြီးဒီကနေ့ဖိုးဖွားတွေဆင်းရဲတာတွေကိုပယ်ပြောင်းချမ်းသာရဖို့အတွက်ဘုန်းကြီးအရင်မိုးပေတဲ့အနေအားဖြင့်အခုဖိုးဖွားရေးကတိဆောက်တာဒါကြောင့်ဘုန်းကြီးတို့ ရှင်မင်းဝဓမ္မမိသားစုများဟာလေပဲဘုန်းကြီးလိုပဲတကယ်ဆင်းရဲတဲ့ပုဂ္ဂိုလ်တွေပေါ်မှာကရုဏာတရားရှိတယ်တနာကျင်နာတတ်တယ်ဆိုရင်ဒီနေ့ဘုန်းကြီးနဲ့အတူတွဲရအောင်ဒါပဲဒီနေ့ဘုန်းကြီးနဲ့အတူလက်တွဲပြီးတော့ဒီကရုဏာလုပ်ငန်းကြီးလုပ်အောင်စကြီးရွယ်ကိုအားလုံးရဲ့ဂယုမဆိုင်ခြင်းနဲ့ပြစ်ထားတဲ့ဒုက္ခရောက်နေကြတဲ့အာကိုရမဲ့နေကြတဲ့ ဆင်းရဲဒုက္ခရောက်နေကြတဲ့အဖိုးဖွားတွေကိုဘုန်းကြီးတို့အရှိတ်ပေးရအောင်သူတို့ရဲ့ချမ်းသာရေးကိုဘုန်းကြီးတို့ကြည့်ရှုပြီးတော့စောင့်ရှောက်ပေးတာသူတို့ကိုအရေးပေးလိုက်တာဒါကြောင့်မို့ဖူဖွားရိတ်တာအဲတော့သူတို့ကိုချမ်းသာအောင်ရေးပေးတာအခုကြည့်ဒီပုံနာဟာလေးတွေတန်ဃာတော်များချမ်းသာအောင်ဆရာတော်ကြီးဆောက်ပေးတာဘာကိုဆောက်တူတာလဲဆိုလိုက်သင်္ကန်းတော်မြတ်မိုးဆူလက် တရားတစောင်းဆောက်ပြန်တယ်ကျောင်းလူပွဲတွင်ခြေအရှင်သွမ်းဘောစဉ်လဲလူပြန်တယ်ကဲဒီတော့တရားတစောင်းဆောက်ပြီးတာနဲ့တပြိုင်တည်းတရားမှုရှိတဲ့တန်ဃာတော်တွေပင်းပင်းပြီးတော့ဆွမ်းမြတ်ဆက်ကလူတန်းလူတန်းပြီးတော့ဟောဒီဇေယျကြီးကိုတန်ဃာတော်များလှူလိုက်တယ် ဒါကြောင့်ကျောင်းလူပွဲတွင်ခြေအရှင်ပန်းပေါ်စဉ်လေလူပြန်လေအဲ့လိုစွမ်းပေါ်စဉ်လူတန်းပွဲမှာရသော်ဘုရားရှင်ကိုရောမြတ်ကြီးကလူပုပ္ပင်နာမေရာဝီထောကံထောကံခဏီခဏီကမ္မရောရဇတတေဝနိဒံမေမတ္တနိဒံမေမလမတ္တနော ဒီဂါထာလေးကိုမြတ်စွာဘုရားဟောလိုက်တယ်။ပုံနာကြီးရွှေပရိသေဟာရွှေရဲ့အငြိကြီးတွေကိုဒီမှာလက်ဝတ္တစာယရနာတွေကိုမိမိပြုလုပ်တော့မယ်ဆိုရင်ရွှေရဲ့ငြိကြီးတွေကိုသန့်စင်ရတယ်။အဲဒီလိုပဲအသိဉာဏ်မှဉာဏ်ပညာနဲ့ပြည့်စုံတဲ့အမျိုးကောင်းသားအမျိုးကောင်းသမီးဟာလည်းပဲဒီတိုင်းပဲမိမိရဲ့မကောင်းတဲ့ယာကအစယာကဒေါသမောဟမာနအစရှိတယ်ဒီကိလေသာအငြိအကျေးတွေကိုကုသိုလ်ကောင်းမှုတွေပြုပြီးနည်းနည်းနည်းနည်းနည်းနည်းနည်း ကုသိုလ်ကောင်းမှုတွေပြုပြီးတော့အဲ့ဒီအငြိအကျေးတွေကိုဆင်ကျင်ရတယ်တတ်ရှင်းရတယ်တဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးတရားမဟောဘူးလားဆိုလိုက်လူတန်းကြီးကတရားနာအပေတကားပြိပ္ပါလေလူတန်းကြီးကတရားနာ ပေတကားပိတ်ပါれဒီတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတဲ့အဲဒီအနုပုပ္ပိနဆိုတဲ့အဲဒီမှာအစဉ်အတိုင်းမိမိဟာအစဉ်တစ်ဖြစ်ကုသိုလ်ကောင်းမှုလေးကိုအခွင့်အတိုင်းခွင့်ရတိုင်းအခါတင်တိုင်းအခါတင်တိုင်းထက်ကတက်ကတက်ကတက်ကဒီကုသိုလ်ကောင်းမှုလေးကျุနေပြီဆိုရင်စိတ်ကလေးကမကောင်းစိတ်တွေဝင်မအောင်မလားကောင်းတဲ့ကုသိုလ်စိတ်ကြီးတွေဖြစ်နေပြီအဲဒီမှာမကောင်းစိတ်တွေတန်ရှင်းသွား အဲ့လိုပြုရတယ်ဆိုတဲ့အကြောင်းလေးကိုမြတ်စွာဘုရားဟောကြားတော့အဲ့ဒီတရားတကာအကြောင်းတကာဖြစ်တဲ့အဲ့ဒီပုံသားကြီးကမြတ်စွာဘုရားဟောတဲ့တရားကိုနာကနာခန္ဓာညာသွင်းပြီးတော့ရှုပွားအားထုတ်တဲ့အခါကလည်းကြတော့မြတ်စွာဘုရားဟောတဲ့တရားဆုံးတဲ့အခါသောတပတ္တိမဉ္ဇဏ်ပူညာဆက်ရောက်ပြီးတော့သောတပန်တည်သွားတယ်။ဘာတည်သွားလဲ။သဗ္ဗတည်သွားပြီဆိုတော့အပေတကမပိတ်ဘူးလားညာ။ဆိုလိုက်လူတန်းကြီးက တရားနာအပေတကားပြိပ္ပါရေသူလိုကုသိုလ်ရှင်များစွာပင်သာသနာတွင်လိုအပ်တယ်သူလိုကုသိုလ်ရှင်များစွာပင် သာသနာတွင်လိုအပ်တယ်ဒီသူ့လိုကုသိုလ်ရှင်တွေဘုန်းကြီးတို့သာသနာမှာအများကြီးမလိုအပ်ဘူးလားလိုအပ်တယ်လိုတဲ့နေရာလိုတဲ့နေရာလေးကိုလိုတာလေးဖြည့်ဖြည့်ဖြည့်ဖြည့်ဖြည့်ဖြည့်ပြီးတော့လူတန်းသွားလို့ရှိရင်အဲ့ဒီမှာအလူကံပုဂ္ဂိုလ်တွေချမ်းသာတယ်လူတန်းပုဂ္ဂိုလ်တွေချမ်းသာရေးအတွက်မိမိတို့ကလည်းပဲစွန့်နိုင်တဲ့ဘက်ကနေပြီးတော့အဲ့ဒီလို အများကြီးမဟုတ်ဘဲနဲ့နည်းနည်းနည်းနည်းနည်းနည်းနည်းနည်းတတိယတိုင်းတတိယတိုင်းအခွင့်တင်တိုင်းအခွင့်တင်တိုင်းအခွင့်အခါလေးကြုံတိုင်းကြုံတိုင်းမှာဒီကုသိုလ်ကောင်းမှုတွေပြုသွားအဲလိုကုသိုလ်ကောင်းမှုတွေပြုသွားရင် မကောင်းတဲ့အဲဒီမှာအကုသိုလ်အငြိကြီးကြီးအကုသိုလ်စိတ်တွေဝင်ခွင့်ရပါဦးမလားဗျာဒီအဲဒီလိုမရနိုင်တဲ့အကြောင်းမြတ်စွာဘုရားကဒီဒေသနာတော်လေးဟောတော့အဲဒီမှာဟိုပုံနာကြီးကမြတ်စွာဘုရားဟောတဲ့တရားကိုနားကနားခန္ဓာညာသွင်းပြီးရှုပွားတာ အဲ့ဒီဘုရားရှင်ဟောကြားတဲ့ဒေသနာဆုံးတဲ့အခါကျတော့သောတာပန်တည်တယ်။ဒါကြောင့်ဒေသနာဝတ္တန်နေဒေသနာတော်ဤအဆုံး၌ဇမနောအမျိုးအမည်အပြင်မထင်ရှားသောပုံနာသည်သောတာပတ္တိဖလေသောတာပတ္တိကို၌ပဋိက္ခေကောင်းစွာမသွေးတည်ပါ၏တတိကဲဣမယဆုကြ